ယတနာတုတ်ပဏိဒါနာတော့ပဋ္ဌာယတထာဂတတဓာတပါရမီယောဓာတဥပပါရမီယောဓာတပရမထပါရမီယောတိသမတ်တိန်တပါရမီယော ပင်စမဟာပရိစ္ဆာကေလောကထသရိယံညာတထသရိယံဗုဒ္ဓထသရိယံတိတိတ်သောသရိယာယောပစ္စည်းမဘဝေကဗ္ဗဝေါကံတိန် သာတိန်အပိနိခမနံပဒါနစရိယံဗောဓိပန္လင်ကေမာရဝိဇယံတပ်ပင်ညုတင်ညာနပတိဝေဒံဓမ္မစက္ကပဝတနံနဝလောကုတ္တရဓမ္မေတိတဗ္ဗေပိမေဗုဒ္ဓခုနေအာဝိဇ္တဝါဝေသာလိယာတိတုပါကာရံတရေတုတိယမရတ္တိံပြိဋ္ဌံကရွန်တော်အာယတမအာနန္ဒထေရောဝိယ ကာရုညစိတ်တံဥပတ္ထပိတဝါကောဒီတတသဟတေတုသက္ကဝါလီတုဒေဝတာယတ္တာနံပဋိက္ခဏံတိယင်စဝေတာလိယာပုရိရောဂာမနုဿဒုပိခသံဘူတံတိဝိတံဗယံခိပ္ပမန္တရဓာပိတိပရိတံတံဗနာမဟိယာနီရဘူတာနိတမဂတာနိ ဘုံမာနိဝါယာနိဝအန္တလိခေတဗ္ဗေဝဘူတာသူမနာဘဝန္တုအထောပိတက္ကိသသူနန္တုပါတိတံတတမဟိဘူတာနိတာမေထတဗ္ဗေမေတ္တံကရောထမာနုတိယပဇာယဓိဝါစရတောစဟရန္တိယေပလိံတတမဟိနေရခထအပမတ္တာ ယံဂိဉ္စီဝိတံဣဒဝါဟုရံဝါတက္ကေတုဝါယံရတနံပဏိတံနာနောတမံအဋ္ဌိတထာဂတိနာဣဒံပိဗုဒ္ဓေရတနံပဏိတံဧတေနသစ္စေနသူဝတိဟောတုခယံဝိရာကံအမတံပဏိတံယာတိစကားတကြမုနီတမာဟိတောနာတေနဓမ္မေနသမတ္ထိကိဉ္စီ ဣဒံပိဓမ္မေရတနံပဏိတံဣတိနသစ္စေနသူဝတိဟောတုယံဗုဒ္ဓတေထောပရိဝဏယီသူစိန်တမာတိမာနန္တရိကညမာဟုတမာတိနာတေနသမောနဝိဇတိဣဒံပိဓမ္မေရတနံပဏိတံဣတိနသစ္စေနသူဝတိဟောတုယေပုဂ္ဂလာအဋ္ဌတတံပတ္ထာ တတ္တာရိဧတာနိယူဂာနိဟွန်တိတေဒက္ခိနေယသုကတတ္တသာဝကဧတေတုဒိဏာနိမဟာဖလာနိဣဒံပိတံဂေရတနံပဏိတံဧတေနသစ္စေနသုဝတိဟောတုယေတုပယုတ်တာမနတာတံလေနာနေကာမိနောဂေါတမသာသနံမိတေပတ္တိပတ္တာအမတံဝိခေရှာ လတ္တာမုဒာနိဗ္ဗုတိံဘုံဇမာနာဣဒံပိတံခေရတနံပဏိတံဧတေနသစ္စေနသူဝတိဟောတုယထိန်ဒခီလော ပထဝိတိတောတိယာသတုတ်ဘိဝါတေဟိအတံပကံပိယော တထုပမံတပုရိတံဝရာမိယောအရိယသစ္စာနိအဝိစ္စပတ္တတိဣဒံပိတံခေရတနံပဏိတံ ဧတေနသစ္စေနသူဝတိဟောတုယေအရိယသစ္စာနိဝိဘာဝယံတိဂံဗီရပင်ညေနသူတေတိတာနိကိဉ္စာပိတေဟွန်တိဘုတံပမတ္တာနတိဘဝံအထမမာဒိယံတိဣဒံပိတံဂေရတနံပဏိတံဧတေနသစ္စေန သူဝတိဟောတုသဟာဝတ္တဒတနတံပဒါယ တယတုဓမ္မာသဟိတာဘဝန္တိသက်ကာယဒိဋ္ဌိဝိသိကိစ္စတင်္စာသီလပတံဝါပိယထတိကိဉ္စီသတုဟပါယေဟိသဝိပမုတ်တောဟသာဘိဌာနာနိအပပကာတုံဣဒံဘိတံဂေရတနံပဏိတံဧဒေနသစ္စေနသူဝတိဟောတုကိဉ္စာပိသောကမ္မကရောတိပါပကံ ကာယေနဝါစာဥဒစေတတဝါအဘဗ္ဗသောတတပဋိစ္စရာယအဘဗ္ဗတာဒိဋ္ဌပရတဝုဒ္ဓါဣဒံပိတံခေရတနံပဏိတံဣဒေနသစ္စေနသုဝတိဟောတုဝနပကုံပေယထဖုတ်တိတက်ခေဂိမာနမာတိပထမသမိန်ဂိမေတထုပမံဓမ္မဝရံအတေတိ နိဗ္ဗာနခာမိန်ပရမံဟိတာယဣဒံပိဗုဒ္ဓေရတနံပဏိတံဧတေနတစ္ဆေနသူဝတိဟောတုဝရောဝရိညူဝရထောဝရဟရောအနုတ္တရောဓမ္မဝရံအတိတိဣဒံပိဗုဒ္ဓေရတနံပဏိတံဧတေနသစ္စေနသူဝတိဟောတုခီနံပုရဏံနဝနတ္ထိတံဘဝံ ဝိရတစိတ်တာယတိကေဘဝတမိန်တေခိနဘီဇာအဝိရုံဟိသန္တာနိဗ္ဗန္တိဒီရာယထာယံပတိဘောဣဒံပိတံခေရတနံပဏိတံဧတေနသစ္စေနသူဝတိဟောတုယာနိဒဘူတာနိတမာဂတာနိဘုံမာနိဝါယာနိဝအန္တလိခေတထာဂတံဒေဝမနုဿပူဇိတံ ဗုဒ္ဓံနမတာမသူဝတိဟောတုယာနီဒဘူတာနိတမဂတာနိဘုံမာနိဝါယာနိဝအန္တလိခေတထာဂတံဒေဝမနုဿပူဇိတံဓမ္မံနမတာမသူဝတိဟောတုယာနီဒဘူတာနိတမဂတာနိဘုံမာနိဝါယာနိဝအန္တလိခေတထာဂတံဒေဝမနုဿပူဇိတံ တံခံနမတာမသူဝတိဟောတု